30ရက်4လ2009ခုနှစ်မဟာမြိုင်တော်စခန်းသာသနိကအဆောက်အဦများကျောင်းလွတ်ပူဇော်ပွဲတွင်ယေရှုရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောလွတ်လွတ်စွန့်ကြဲသူမေရာအလှူပွဲတရားတော်ယခုရောက်သေးတက္ကသိ1369ခုခရစ်နှစ်2009ခုနှစ်အထိဆိုရင်စကိုင်းတိုင်းမဟာမြိုင်ကျောကြီးအတွင်းမှာသတင်းသုံးတော်မူခဲ့တာ၄နှစ်၄ဝတိုင်တိုင်ရှိပြီဖြစ်တဲ့ ကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးရဲ့အကျွတ်အလွတ်ကျောင်းတော်အလှူရေဆက်ချပွဲအခမ်းအနားဖြစ်ပါတယ်ခင်ဗျာသူ့အလှူတွေကတော့လူသားဘဝရောက်တဲ့လူသားတိုင်းသူ့ဘာသာမဟုတ်ဘူးလူသားတိုင်းပြီးကံရေရိုးတဲ့ဒါနကိုကြာတာကြည့်တယ်နော်ဒီသူ့ဘာသာသူ့ဘာသာတိုင်းသူ့လူမျိုးသူ့လူမျိုးလိုက်ဒီပြီးကံနဲ့ ဌာနရှိတာဒီလိုဟုတ်ကလားဌာနနဲ့ကျင်းတဲ့သူမျိုးရှိသလားရှိပါဘူးဗျာဌာနနဲ့ကျင်းတဲ့ဘာသာတော်ရှိသလားရှိပါဘူးဗျာဘုရားရှိတာသူ့တော်ဌာနပြုတဲ့နေရာတို့ဘုရားသားတော်သမီးတော်များကြတော့သာသနာ့ကိစ္စနာဖြစ်အောင်ပြုတယ်ဌာနကိုယ်ရည်ဒီသာသနာ့ဘာဌာနနဲ့ သာသနာတွင်ဒါနသာသနာ့ဘာဒါနဆိုတော့ဟောသိမ်းရကျေတော့ကြမှာဒီတို့တော့ဒါနကိုပါရမီမပါဘူးအဖြူသေးရှင်နဲ့ဟဲ့ဟင်ဟောကလာအောင်ဖြူသေးတို့တော့ကောင်းမဖြူမှမဖြူပဲနဲ့ဟုတ်ကလားဘယ်လိုပြောရမလဲပုံချမ်းပုံချမ်းပြောမှာပေါ့ဟင်အတူအတူဆိုတဲ့ဟိုလက္ခဏာမြောက်ယုံပဲရှိတယ် အဲဒီမဲ့ဒီတော့ရင်းနဲ့ပြကြပန်းရမယ်ဝန်ပါအလဲနဲ့ပြကြပူကြမယ်ဒါတို့လူတိုင်းရှိတယ်ဘာသာတိုင်းလည်းရှိတာပဲအဲဒါကဘာဖြစ်ပါရမီမရောက်ဘူးတို့ဘုရားဘာသာဘုရားသာသမီများကြတော့ဒါနာလည်းဖြစ်ပြရမယ်ပါရမီလည်းရောက်ပြီနှစ်ခုတောင်းပါဟုတ်ကဲ့ဒါနာကလူပုံနာပုံကိုသွားပြီးလူသိပင်နာသိပင်ခံစားဖို့ဟုတ်ကဲ့ ကာမမဟုတ်သူ့ပေါက်တန်းကားဘဝဖြစ်တဲ့အသေးကိုသူရဲ့ဘုံတိရိစ္ဆာန်တိတာပြုလို့ပြေပေါ့ကွယ်အဲဒီကကျွလို့ပြီးတော့ပဲဆက်စားကားဘဝနဲ့ကာမပြီးကာမဖို့ပဲတော့ဒါနာပြီးတော့ခံစားရမှတ်တတ်နဲ့ပါရမီကိုလည်းဖြည့်သွားရဖြည့်သွားပြီးနိဗ္ဗာန်ကိုလည်းဝင်ရညအခုတည်းကဟင်အဲ့ဒါသာသနာ့ဝိဒါနာလို့ခေါ်ခေါ်လေပေါက်လာကြတကယ်တော့သူပါတော့ သာသနာ့တွင်ကာလဖြစ်ခြင်းချုပ်ပေါင်းသူပါဟုတ်သာသနာ့တွင်ကာလဖြစ်ခြင်းချုပ်ပေါင်းသူပါချုပ်ဖို့သိလို့နော်ဟုတ်သလားချုပ်တယ်ဆိုတာဖြစ်ပြီးဖြစ်ပြီးချုပ်တာဖြစ်တယ်လက်သားနဲ့ချုပ်တာဒီဝဲဖြစ်တယ်ဖြက်ပြီးပြန်ဖြစ်ရင်တော့အဲ့ဒါသတ်ဖြစ်ဟင်ဖြက်ပြီးပြန်ဖြစ်ရင်သတ်တယ် သူကလည်းပြောလို့ရှိရင်တော့မွေးပြီးသေးတဲ့ချုပ်တာဖြစ်တယ်သေပြီးကြံမွေးကြံပတ်တာပဲအဲဒီကြံပတ်တာကြတော့ဘာလို့မပါတဲ့ဌာနကချုပ်ပြီးတတ်တဲ့ဝါနာလို့ပြောတာဝါနာဝါနာဘောအချုပ်ကိုပြန်ပတ်ချစ်ပြီးပြက်ပြက်ပြီးတန်ဖတ်ဟုတ်ကလားဒါမို့တို့ဝါနာပြောရင်တော့ငွေပြီး ဟိုလူလာဖြစ်ပေါ်တာလူဖြစ်ပြီးပေပေပြီးတခါတဘောကပြန်ဖြစ်တာဟိုဘဝနဲ့ဒီဘဝကိုအချုပ်ကလေးကိုပြန်ပြီးတတ်ပြီးတာကိုဝါနာပဲဟင်ဝါနာဆိုတာချုပ်ကလေးကိုဟိုဒီကချုပ်ပြီးတာဆိုတာပဲချုပ်ပြီးပြီးတာပဲမဟုတ်လားဟုတ်ကလားဗျာတို့တို့ဟိုသိပ္ပိနာနဲ့ပြောလို့ရှိရင်တော့ဗျာဒီဒီဒီပြီးတဲ့ပြည်လို့ပြန်ဖြစ်ပြီးတာဖြစ်ပါဦးဗျာဒီကချုပ်ပြီးမတတ်ဘူး ဟုတ်ကစစ်စင်ကထုတ်ပြီးမစားဘူးတောင်းစစ်စင်ဝင်စားရတယ်ကြောက်မကြောက်ဘူးကြောက်လားဆရာတို့ဒူရီမကိုဟုတ်ကိုယ်ရှင်ပါဗျာရှင်ပါဗျာလူကြတော့ဘယ်လိုလဲသားပါဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာအဲပြင်းတော့မကျင်တာစိတ်တော်မှာမနေပါတဲ့ဟာလေးရှင်ပါဗျာတို့ကတော့ရိုးရိုးဒါနာပဲ ချုပ်ကြီးကြပါကျမပြောကလာလို့ကောင်းတာကိုရင်ဖိုးတာနဲ့တောက်ပါပုတ်ကလာလားစက်တော့ဖတ်ရမှာပဲလေအသွဲမှမအသွဲမှမပုံပြီးတာအသွဲမှချုပ်အောင်မလုပ်နိုင်သေးတာအသွဲချုပ်အောင်မလုပ်နိုင်လို့ရှိရင်ခဏတော့ကောင်းတာကုန်သွားလို့ဟိုခဏတော့ဘာလို့ပြောရင်တော့ကောင်းပြီသာကုန်ရင်ပေါ့ဒါဖိုးပြီးဖိုးပြီးသာခဏတော့ရမှာပေါ့ဟုတ်ပြီရလို့ရမှာတယ်လေရမှာရမှာပဲပါရမီနဲ့တွဲရှင်တဲ့ဒါနကြတော့ ဒီတို့ဟိုလူအကျိုးပေးနတ်အကျိုးပေးဒါကိုခံစားရမှတတ်တယ်ပါရမီတစ်ခက်ကဟင်ဟိုချုပ်အောင်ပေါ့အစွဲကျင်းအောင်ရှုမှတ်သွားတဲ့အတွက်သူကချုပ်ပြီးတော့မဆက်တော့ဘူးနော်ကျွန်မမချုပ်ဘူးပြတ်အောင်လုပ်တယ်ဟုတ်ကလားအဲ့ဒါတို့ဗုဒ္ဓဘာသာမှာရှိတဲ့သာသနာ့ဒွိဒါနပါဗျာဟုတ်ကလားရှင်အဲ့တော့ဟိုချုပ်ပြီးမဆက်အောင်ဆိုတော့လူတုံးကတည်းက ချုပ်အောင်ပူဇော်တမ်းဒီမှာဟုတ်ကလားချုပ်အောင်လူမချုပ်ရနိဗ္ဗာန်ကိုရောက်မယ်ဆိုတာလေဒီကံအထာကြသမာဒီနေမှာဗျာဒီချုပ်အောင်မှမလူပဲနိဗ္ဗာန်ရရပါလို့တောင်းရမယ်လားမရပါဘူးဗျာမရပါဘူးဗျာဒုက္ခတွေကတောင်းရတဲ့ခါမျိုးမှမဟုတ်ဘူးဒုသာနာတောင်းတာသာနာမဟုတ်ပါဘူးမှန်ပါပါဗျာအဲဒုလူကြတော့တောင်းရမယ်လားရှင်ဟင်ဟင်ရောရော သာသနာကလုံယူမှရဟိုသာသနာမှာဝင်နေတဲ့ဒုက္ခရဘာသာတွေကတဲ့လို့တောင်းယူနေတာလုံယူတာလားလုံယူတောင်းယူနေတာတောင်းတာဟိုတောင်းတဲ့တို့တို့တို့လုတ်တဲ့တို့တို့တို့ဒီတဲ့ယူကနေတောင်းတဲ့ယူကနေဒီကောင်းတဲ့လူကများပါဘူးဟုတ်ကလားဟုတ်တောင်းမရတဲ့ထင်းနေထားမရဘူးအမရဘူးရှင်းကြပါတောင်းလို့နိဗ္ဗာန်မဲ့တောင်းတော့ခုငါမျိုးတစ်ခုပဲတောင်းတော့ တောင်းတဲ့ဟာတွေကတွမ်းလန်းကိုချောက်အောင်လို့မျက်ချီမပြတ်အောင်လို့တောင်းခိုင်းနေတာရအောင်မဟုတ်ဘူးအဲဘုံမတို့တို့ပါတော့ဝဲဟိုအဲ့ဒါသာဝကမဟာသာဝကသာဟောတမသမ္ဗုဒ္ဓကုတခုခုဒါလေးကိုတောင်းမှများတာညင်ပါမလားပါပါပါဗျာဘာတဲ့တဲ့ဒါလေးဒီညင်လေးပါတာကိုဝါဒနာမဖြစ်ဘူးလားဖြစ်ပါရဲ့ဗျာဒီလီတာကြတော့ဝါဒနာတို့တုံးတယ်ဒီကြတော့ပါရမီတို့တုံးဝါဒနာနဲ့ပါရမီတို့ပဲ ဟုတ်လားပါဗျာဒီလိစာကြတော့ဉာဏ်လို့သုံးတယ်ဒီကြတော့ဉာဏ်လို့သုံးတယ်ကျမဗျာဝိဟိုအာယုံဟိုရအောင်ယူတဲ့နေရာမှာဉာဏ်ဝါဒနာအာယုံဆုံးတဲ့နေရာဉာဏ်ပါတယ်ဒါပဲပွားစီဆန်တော့ဗျာအဲ့တော့ဘဝအဆက်ဆက်ဟိုသမာတာဘုဒ္ဓသမာတာဘုဒ္ဓကြားတဲ့ပုဂ္ဂိုလ်ကဒါလေးကြားလိုက်ချာနဲ့ဘူးဟိုဖူပန်ပြီးတော့ဒါလေးကိုထပ်ပြီးကြိုးစားလိုက်ချင်တာဘူး မက်ကကလည်းဒီလိုမဟာကလည်းဒီလိုအဲ့ဒါလိုဟိုလမ်းပါလေးပြတ်မသွားအောင်တဘောဝပြီးတဘောဝဟိုဒီလမ်းလေးဖြောင့်သွားအောင်လို့သူတောင်းခိုင်းနေတာရအောင်တောင်းခိုင်းတာမဟုတ်ဘူးမှန်ပါပါဗျာဟုတ်လားဆရာမဘာလို့ရမယ်ထင်လို့တောင်းနေရလားမဟုတ်ပါဘူးဗျာဟင်သူကတော့ရမယ်ထင်လို့တောင်းနေရကြီးရှင်တော်ဗျာဟင်ဟင်အေးအဲ့ဒါချုပ်အောင်လို့မှချုပ်ရမယ်သူတောင်းမယ် ဟုတ်ကလားဗျာချုပ်အောင်လူကျင်လို့ရှိတယ်သုံးပြီးလွတ်ရှာသမ်းပါအမှန်ပါဗျာဒီဒီလက်ထဲကသုံးပြီးရင်အစွဲကလည်းငါပြည့်စုံမဟုတ်ဘူးတော့ကိုလွတ်ရအောင်ပါအမှန်ပါဗျာလွတ်ကြရလားဟဲ့လွတ်ပါဗျာဒီတလေးကစာယူဒီလေးကပါရီနာလျှောက်တယ်ရုပ်ကိုဒီကဟဲ့ဒီကနေ့ကစာယူဆိုမနေ့ကတော့ဒိုးလို့တောင်းလို့နဲ့ဟဲ့ မှာစပြီးကြတယ်။အော်မဒီမှာဘယ်တော့မှငါလူဘုရားကြာထားပါလေ။ဒီမှာပါပြီးတာလေဒီလား။အဲအဲ့တော့သူကစုံပြီးတော့လွတ်ရအောင်ပါ။ဒီမှာငါပြီးပြီးဆိုတဲ့အစွဲကလွတ်ခဲတယ်။ပြီးတော့စုံမှာငါကြောက်အစွဲလွတ်တာနည်းတယ်လား။သူ့လိုလူရတဲ့ပြည်စီပေးရဆန်းရတဲ့ပြည်စီကဒုတိယကြီးကြီးသလောက်ပွဲတယ်လို့ မှန်ပါဗျာတောင်းရင်မြင်လိုက်တော့တောင်းရင်တူတယ်ကြည့်ရင်ကာဏီကြည့်တော့ကာဏီရဲ့တူတယ်ကြည့်ပြီးကြည့်ပြီးရင်သွဲမသွဲကြသွဲပါလားသွဲကြပါလားသွဲအောင်မရပါဘူးဟောဘူးတော့သွဲတော့ပါဗျာโอเคအဲဟွာပြဟွာပြဟွာပြဟိုပဇာမသွဲမသွဲတာကြပဇာမသွဲကြပဇာမသွဲကြအဲသိမသွဲမပေါ့ဘူးကြဟင်ဟင်အဲပဇာပြောပါဗျာဟင်ဟင်တို့ပါတော့ ဆိုင်းဘုတ်ကြီးတွေရောက်စားပြီးပါလို့ဘူဘလူတော်ပဲဝါကာညပါသူကာညပဲလူကြီးပဲ့မယ်ကြီးဆိုတော့ဦးမဲတွေနဲ့တုတ်သွားဟင်သူကြီးတွေကဝေရိုက်လို့ဘယ်လိုများနေကြလဲဟုတ်ပါရဲ့လားဘေးကူကမှန်းနေလိမ့်မပြောနဲ့နည်းနည်းတော့တွေ့မှာပဲကွာရှုမှန်းမပါတော့ဘူးမှန်ပါဗျာ ကျွမ်းမမှုပါမှလားခင်ဗျားတို့မဆွဲမှာမဆွဲဘူးတစ်ခါကပြောတာဆွဲမှာပဲဟုတ်ရဒီဆွဲမှာပဲအဲ့တော့မဆွဲအောင်ကျွတ်တူကဘာလို့ရမှာလို့ဒီဟောရာသစ္စာရဲ့ဒီချုပ်ချင်းလေးပါဖို့လွတ်လွတ်ဆိုကြတယ်ကိုလက်ကလို့ကိုပြစ်ကိုပြလိုက်ဟုတ်တော့ပါဘူးလားဆိုကြလိုက်ပတိနိတ္တခေါ်တယ်အဲ့ဒီကိုလူထားတဲ့ပစ္စည်း ဝတ္ထုကြောင့်ကြောင့်သင်္ကန်းသင်္ကန်းအဲ့ဒါကိုကြည့်ပြီးဝေးဝိကတ်တွေ့တာဟုတ်နည်းနည်းမှရှိအောင်ဒီမှာဗျာတာယာမှုရှိရင်ဝိကတ်တွေ့တာမှုရှိမှာနော်ဘာယာမှုရှိရဖို့ဝိကတ်တွေ့တာမှုမရှိရဘူးဒါကပဋိဝိကတ်ကဒီမှာဗျာတို့ပြောနေကြအဲဆိုတော့မစင်ဖို့လို့ဒီမှာဗျာအဲမစင်ဒီဒီမှာလဲငါငါပြည်ငါပိုင်နေဆိုတဲ့တဏမာနဒိဋ္ဌိနဲ့သူ့ထားတဲ့ 为早餐的，一杯，我不拿了，这样的老母鸡，这他妈那点点药力了，没有妈，我们对不啦？老娘，现在便宜都不便宜了，啊，你妈的，多少生意有啊？你这个，啊，你这会不拉屎？好养，好养。 ပေတာမှုမရှိတာဘူးတခါလဲမသင်ဖို့တခါတံလက်ကြည့်ပြီးလားပြီးပါဦးဗျာခံပြီးလားခံပါဦးဗျာအေးဗျာအဲ့လိုကုလို့အဲအဲ့လိုဆုံးလိုက်တော့ဟောချုပ်လိုက်တာကလည်းဟိုကြီးကတွေ့တာမှမရှိတာဟော ငါမသိဘူးသူများကျုံသွားမလားဟုတ်ပါဘူးဗျာငါကိုရခွေးများသားသွားမလားဟုတ်ပါဘူးဗျာအဲတော်လေးကြပုံပြေပန်းနဲ့ညာဖြစ်နေဦးမလားဟုတ်တယ်အဲ့ဒါကိုလိုက်ပါဗျာချုပ်ခါဗျာဒီတို့ဒီတောင်းကြီးရဲ့လို့ချုပ်ချုပ်ပြီဟုတ်ပါလားဗျာသာချုပ်ပြီဟမ်သာချုပ်ပြီဟုတ်ချုပ်ခါမှဘူးပဲနဲ့ဟင်ဟင် ဒီအဲပါတို့ဟိုဒီကြောင်းကတော့သူတို့ကသူတို့တက်နေလို့ဟာလို့တာပေါ်ကြသူအပေါ်ကကြောင်းများသူတို့ကြောင်းရဲ့လို့ကိုလာလာပြီးတက်ပါကြည့်ရသည်တမန်ဗျာဒီဒီဒီရာမီလက်ကြီးစီကတဲတွေကကြီးအပေါ်ကြီးကကြီးနဲ့အာသူတို့ကြောင်းလေးသူတို့ကိုဟေးဒီစီစီဒီဒီလေးပါ သူမင်းကဘယ်ကဒီကြီးကလည်းပွဲထားတာဒီရဒီကြီးလုံးကလာပြန်ပြီဟာဒီလုတ်တာပါပါဗျာပွဲထူတာပါဟဲ့ဟဲ့မတိနိစေကောပါဒီကတော့သာမှုရှိဒီမှာမုတ်တိတော့အာရုံပြုလိုက်ကိုယ်တည်းကအလုပ်ကိုဖြစ်ဟုတ်တော့ဆန္ဒပါဗျာတို့ပါတော့ဒီမှာကရှင်သူကွက်ရန်ကုန်ကွက်အဲပြီးတော့ဝိသန်တဲ့လူတွေလည်းရှိဖို့ကွက် ခင်များတို့ရှင်ရှိကမြို့ကြီးတွေဆိုရင်ရန်ကုန်ဆိုရင်မတာဘဏ္ဍလောင်းများချသွားတာတွေ့ဘူးတော့မိဘကကြည့်တယ်ညာကြီးတွေ့ဘူးပါဗျာဟုတ်ကလားဗျာမှန်ပါဗျာအဲ့ဒါကြတော့ချသွားဖြတ်သွားဖြတ်တုံးနေတာပဲရှိတယ်ဘယ်နဲ့တော့ဒီဟိုအာယုံတွေကလွတ်မလွတ်လွတ်ပါရဲ့ဗျာဟုတ်ကလားကိုယ်အိမ်က9ရောက်ရှိတဲ့မိသားစု ချောင်းရှိတဲ့လူကသူကတိတ်ကြောက်ကလေးနဲ့ဟာသွားရင်ဘယ်နဲ့လုပ်ပါယုံကလုံးမလို့ဟုတ်ကလားဗျာမှန်ပါဗျာဒီဟိုအေးရှိရလည်းမသာပဲကြာအေးတို့ကလည်းမသာပဲမတန်ခဲ့ဘူးဘာဖြစ်တာလဲဆွဲတာပါဗျာဟုတ်ကလားဗျာဒီဆွဲတာဗျာဒီ ဆရာကြီးကတွေ့တာနေလို့မဟုတ်ဘူးလားဟုတ်ပါပါဗျာဒီကောအင်းကြီးကသူကသူသွားတဲ့ပတာကြတော့ဒီကတွေ့တာမှုမရှိတဲ့အတွက်ဟောပြအာယုံကအလွတ်ကြီးရဟင်မှန်ပါဘယ်နှလုံးသေးသေးဗျာဘာဖြစ်ဘူးဗျာမှန်ပါဗျာအော်ကိုယ်ငါတယောက်ကလေးနဲ့သုံးပွားရင်တော့ဟာတာတာကြီးနဲ့ကျန်းနေမှာဗျာဟုတ်ပါဗျာဒီဒီအချမ်းပါပဲခင်ဗျာဟုတ်ပါဗျာပြောတဲ့ဒီကတွေ့တာမှု ကြည့်နေပြီးတဲ့အတွက်အာယုံကလွတ်တာလွတ်တာဟုတ်ကလားဟုတ်ပါရဲ့ဗျာအဲတခါခုနကမတင်သွန်းတာတော့ကြပါလိမ့်အဲမတင်သွန်းအောင်ကြငါဒီမတင်လေးဒီလိုသွန်းရခြင်းကြောင့်နောက်ငါဒီလိုတပုံတပုံရပါလို့ပါသေးတယ်ပါပါဦးဗျာဗျာဘုရားဘယ်လိုကလေးကိုကြာခင်ဗျားတို့မတော်ဘူးလားတော်ပါဘူးဗျာဟင် တောင်းပါလေဟင်အဖို့ကလာကြကျုပ်ကတော့တောင်းမယ်ရှင်နာရအောင်လည်းဒီလိုပုံလေးလာလာလေးဟုတ်ကဲ့ငါတပုံဆိုရင်နပုံရအောင်ပါဗျာဟုတ်ကလားအနာလျောဆိုအမြောရှိရပြောကြပြောရတော့အကျိုးပေးမှသိတယ်နော်ကြောင်းကြခင်ဗျားတို့ဟင်ညောရာကလောဘလေးဟုတ်ပါဗျာသီရဏလေးဟုတ်ပါဗျာ ဟုတ်ကဲ့ကိုလိုချင်တဲ့အကျိုးကိုစေရနာကပေါ်ယူမှာလောဘကပြီးမှာမဟုတ်ဘူးသနာပါဗျာသနာကြသနာပါထည့်ရင်အစင်းနဲ့စေရနာတန်ရှင်းရင်အကျိုးလေးတန်ရှင်းသမာပါဗျာသမာပါဗျာဟိုနတ်ဒီမှာကြတော့6ခုတင်ပြီဒီမှာကြတော့20ဒီမှာကြတော့သံရဲ့ဟိုအလေးကြီးတိုင်းပုံကွဲသွားနတ်လည်းသူ့ကုသိုလ်ရဲ့လိမ့်ကြီးတိုင်းပုံကွဲသွားတာနော် ကျမပဲဟုတ်ပုံသေးတယ်ကျမကျမကြတော့ဘယ်နှပုံတော့ရှိအောင်အဖြစ်နေဒါကြားကပါဘူးတကောင်းသားကပါရင်ဆင်းလိုက်လို့အများကြီးပါဗျာလူကြီးကပုံပြီးပုံပုံဆင်းများတာဆင်းတယ်ကျမဗျာဟင် အကုန်လုံးတော့ဟိုညီညီဖြစ်ကြရတာပဲလေကျွန်တော်ပြည်ရနာထက်မထက်နဲ့အိမ်မှာစကားပြောတယ်ကျွန်တော်အဆင်ကပြည်ရနာလက်ဆိုင်နေသာသာဘုရားဘုရားပြင်ပြဟိုအမြင်ကြီးတွေကြီးတွေဖြစ်ချင်တာသာသာဘုရားလူနဲ့ဖြစ်ရပါလို့လို့ဘယ်နေအောင်များတောင်းဘယ်တကားတောင်းပြတာတောင်းရပါဘူးကျွန်တော်လူညီညီကြီးတွေဖြစ်ချင်တာပဲသာသာဘုရားဟုတ်လားဗျတို့တော့ခင်ဗျားတို့လူကျင်နေမရဘူးခုနကတည်းကပြည်ရနာရဲ့ထက်လို့ဟုတ်ကလားပြည်ရနာအသေးအကြီးအဲ့ဒါကသုတ်ချ မှန်ပါဗျာဟုတ်ပါဗျာမှန်ပါဗျာတို့ယူရမှာမဟုတ်ဒီနာကဆုံးဖြတ်မှာမှန်ပါဗျာဆုံးဖြတ်ရလားဗျာမှန်ပါဗျာပြောမရှိရဘူးနာလျာအဲ့ဒါကိုတို့စာလို့တော့ညီဟောရနေကျေဒီဟာနဲ့ညီတော့ဆုံးပါမှာတော့မှန်ပါဗျာဟုတ်လွတ်လွတ်ဆုံးကျလိုက်ပါဒီဒီပြောပတိနိစ္စကိုညီကတ်ကြတာမှုလုံးဝမရှိရမှန်ပါဗျာဒီမောတိ အာယုံကအလွတ်ဖြစ်သွားအနာရရောဒါကိုလူလို့ဘာဖြစ်မလဲအမျောမရှိရဘူးမှန်ပါပါကျင့်နေရဒါပါရမီကိုတက်မဲ့ဘုဒ္ဓဘာသာရဲ့ဌာနမှန်ပါဗျာဒါပါရမီတက်မဲ့ဘုဒ္ဓဘာသာရဲ့ဌာနနော်မှန်ပါဗျာဟုတ်လားဗျာမှန်ပါဗျာတော့ချုပ်ချင်ပါလို့ရမှာလို့တဲ့ဒီချုပ်ချင်ချုပ်အောင်ဝါမှာမဟုတ်ဘူးလားမှန်ပါဗျာအဲတော့ဘယ်ဟာလူလူအမှတ်ကလေးဟာရည်ကြီးလို့မှာပဲ မှန်ပါဗျာအမှန်ကလေးကမှန်နေမဲ့တာမှန်နေမဲ့တာသူဟိုငငယ်တုန်းကတော့ခစားဘူးတဲ့ခင်ဗျားတို့မြို့တွေလည်းခစားမှာပါတွတ်ထိုးတယ်တပါဗျာဟင်သူတို့တော့ကြတော့ဒီဘုတ်ကလေးခေါ်တပါဗျာဟင်ဒါကြတဲ့ကြီးကလူဟိုလူကဟိုဒီဒီဒီဒီဒီဒီဒီဒီဒီဒီဒီနဲ့ပေါ်သွားနေတာတပါဒီနဲ့လာနေတာဟုတ်ကလားသူဒီကြလိုက်တာနဲ့ပုတ်တာဒီပုတ်တာတပါဗျာဟုတ်ကလားသူဒီကြတာနဲ့ပုတ်တာမဟုတ်ဟင် အဲ့လိုမျိုးဒီပါဒီဒီဒီဒီဒီဒီလိုက်ပေါ်နေတာတခါလေဒီတမ်းဆုံးတော့နောက်ကလေးကွာကြီးဟိုမီးအဲ့လိုလိုက်နေတာကမကခုလိုက်ဒီကခဏလို့တတိကဒီဒီဒီဒီဒီဒီဒီနဲ့လုံးချမ်းသာပါဗျာတော့အတွေးတစ်ချက်ဝင်လိုက်ရင်အပုတ်ခံရမလို့သာပါဗျာတတိတစ်ချက်လို့ရင်အပုတ်ခံရအောင်ပါကျမဗျာတတိတစ်ချက်လို့ရင်အသက်ခံရမလို့ကျမဗျာဒီအချုံတော့အသက်ဝင်လာမယ် အချုံတော့တောင်းလာတော့ငွေဒီပေးပေးပြီးခါလို့တန်ပြီးရတမန်ဒီအချုံကိုပြတ်အောင်လုပ်ခဲ့လို့ရှိရင်ငွေဒီပေးပေးပြီးတမန်ဒီဟဲ့သူသာလို့ညီရောလာလားဟိမှန်ပါဗျာအစွဲမရှိမှညီရောလာဖြစ်မှာနော်မှန်ပါဗျာဒုက္ခလာဗျာအဲ့တော့ကိုဒီလေးယူတဲ့လူပါနေတော့ကြီးရဲ့လာပြီးကြားရတာပါဗျာဒီမှာပါမနဲ့လူကြားရတာပါဗျာဒုက္ခလာမှန်ပါဗျာဟိ ခက်ခက်ခဲခဲနဲ့လူရတဲ့နေရာပါဗျ။ဟုတ်ပါဗျာ။ဒီညာလူတဲ့နေရာမှာတာမန်လူရိုးလူတွေလူပါလေ။ကျမဗျာ။ဒီဟောတာလေးချက်နဲ့ညီရော။ကျမဗျာ။ဒီရိုးရိုးဒါနကပြုနေကြပြီဒီနေရာဖြစ်ပြီးပြုနိုင်ပါဟုတ်ပါပါသာသနာနဲ့ကြုံလို့တော့ပါရမီจิตဒါနပြုကြသံပါသာသနာပါဗျာဒီဟိုပြုအောင်ခဲရင်ပါဗျာ မဆွဲရပါဘူးကွာတို့ဒီကတတိလေးကခုနကဆိုတဲ့အကွေးဝင်ခွင့်မရအောင်ဟုတ်ကလားကျမတို့ကပြင်းပြေးခွင့်မရအောင်ဟုတ်ကလားကျမတို့ကကိုလုံးနေတဲ့နေရာကိုဖိနဲ့ကိုကိုတဲ့အောင်ခင်ကျမဗျာမတွေးရင်မတဲ့နိုင်ဘူးလားမတွေးရင်ကိုတဲ့နဲ့ကိုကိုမတဲ့နိုင်ဘူးလားတဲ့နိုင်ပါလေဗျာဒီနေရာမှာဒီမှာအသိရှိရခွဲပါပြီးတဲ့နေရာမှာဟော ကိုကခွဲသိနေပြီကဟောတတိလေးနဲ့မှတ်တော့အပင်ကြီးရတယ်မှကပ်နေလေဟင်မှန်ပါဗျာတို့တို့ချင်းအဲ့လိုလုပ်နေတဲ့အချိန်မှာအတွေးအပြင်းမပါတဲ့အတွက်တော်တော်လေးကြာပါလို့အောင်မှာပဲလေကြာပဲနေနဲ့ တောကကဝင်ပြီးတော့ဒီမှာစအောင်မလားစတော့ပါဦးခင်ဗျာငါပါဠိလုပ်လိုက်ခြင်းသေးတယ်ငါပါဠိတွေးလိုက်ခြင်းသေးတယ်နဲ့လောဘကဝင်စအောင်မလားစတော့ပါဦးခင်ဗျာဒီငင်းငိုင်တွေးကြည့်တွေးဝင်နဲ့ဟိုမောဟကဝင်စအောင်မလားဝင်တော့ပါဦးခင်ဗျာထုတ်အောင်လုပ်နေတယ်ခေရင်ကမှမဟုတ်ဘူးတမန်ကလောက်တာပါမလားလောက်တာပါပြီခင်ဗျာဘာနဲ့ပြောရင်တော့သူစာသိနဲ့ပြောရင်တော့တီးလုံးတိုက်ထားလို့ ဟွာလောက်ထားလို့ဒါဒီလိုတိုင်းလို့တဲ့အနေကအနေဒီတလကတော့ကျွန်တော်တို့မျိုးဟုတ်နော်ဒီကဒုတိယပါမဟုတ်လားဗျာဒီဒါကဟိုပါလို့သာသူကြီးကိုဒီလိုတိုက်ချလို့ဒီလိုဖြစ်နေမှာပါဗျာဟင်ဟင်ဟင်အဲတို့အဲ့လိုလားအခုဒီကုတို့ကိုဒီလိုချုပ်အောင်ဟုတ်ကဲ့ဘယ်မှာအာယုန်နဲ့ကလွတ်ရောအနာမရအမျောကောမရှိအောင် ကျွန်တော်ဒီမိတ္တကမိကတွေ့တာမှုမရှိအောင်လုပ်ခဲ့ရင်သေဒာနိကြောင်းစိတ်ကံနဲ့အစွဲပေါ်အောင်မလားပေါ်တော့ပါဘူးခင်ဗျာဘာမှပေါ်နေဒီကမှာဟိုဟိုချုပ်အောင်လုပ်တာလေကျွန်တော်မချုပ်ရင်တော့ဟိုမှာတော့ကျွန်တော်ချုပ်တော့မပေါ်ဘူးဟုတ်ကဲ့လားဆန္ဒပါဗျာအဲ့ဒီဟိုတို့ဒီပါဗျာအဲငါဗျာကိုတို့ပုဂ္ဂိုလ် ကြောင်းမြတ်ဆိုကံမြတ်ဒါဝိတုပြည်ကိုခေါ်တာနော်အလူကပုဂ္ဂိုလ်ပြဒါအလူကပုဂ္ဂိုလ်ကလည်းဘာလို့လဲဟဲ့ပုဂ္ဂိုလ်ခေါ်မှာနော်ဒါဝိတုပုဂ္ဂိုလ်ဟုတ်ကဲ့ဟင်အာဒီကအကျိုးပေးဖို့အကြောင်းခံမှန်ပါဘူးဟင်ခင်ဗျားတင်မလို့ညာဆောက်ရဟုတ်လားမှန်ပါဘူးသူတို့အကြောင်းကံသုံးခုကိုအကြောင်းပြုပြီးဒီသီရဏလေးကအာအကျိုးသွားပြီးပါနော် ဒါပါဗျာအကြောင်းအရာကိုချုပ်အောင်တတ်နေမှာကိုအကျိုးပေးရသူ့ဟာသူတက်နေတာဒါပါဗျာဒီဒီအကြောင်းကိုချုပ်အောင်သူနိုင်မှသူ့စီကနာရဲ့အကျိုးပေးကလုံးလုံးချွတ်ချွတ်တက်နိုင်ပြီဒါပါဗျာဟုတ်ကလားဗျာဒီမတတ်ရင်ကြောင်းတကာကြောင်းပြန်ဆောင်ရမလို့ဒါပါဗျာဟင်ဒီမတတ်ကြောင်းတကာကြောင်းပြန်ဆောင်ရမယ် ဟုတ်ကလားတောင်းကျင်လားတောင်းကျင်ပါဗျာအခုပိုက်ဆံလည်းများများတော့ကုန်သေးတယ်ဟုတ်ကလားကြောင်းလာပြီးကြောင်းပြိတ္တာတက်ဖြစ်အောင်မယ်ဆိုနှခါနာတော့ဟုတ်ဗျာဟင်တခါနာလားနှခါနာလားခါနာလည်းခင်ဗျာဟင်ဟုတ်ကလားတူဟိုဥပါဒနာပစ္စယဟောလို့ ကြောင်းဆွဲရင်အကြောင်းကံကိုလာဆွဲနေတယ်အကျိုးပေးစီရောက်နေဒီအကြောင်းကမှာပဲလာပြီးပေါ်ပါလေကျမပါဗျာဟုတ်ပါလားဒီဥပါဒနာပစ္စည်းခေါ်လို့ခေါ်ဟုတ်ပါလားကျမတို့တို့အဲဒီမှာဘာမှပေါ်ပြသူမိသားစုခုလာကြတာတရားကိုပါလို့နောက်ကမိသက်ကလေးတွေနဲ့လာကြတာကျမဗျာမိသက်ကလေးတွေပါသေးတယ်တရားခဲလားဟုတ်ပါဘူးဗျာမိပြန်လားမိသက်လားမိသက်ကလေးတွေနဲ့လာမိသက်ကလေး အမီးတက်ကလေးတွေနဲ့ကတော့အမီးတက်တာတော့ဒီကနေ့ဒီကလည်းဟိုဘာလို့ပို့လိုက်ပို့လိုက်ဖြစ်နေဆိုတော့အခါကျပြောမှအမီးဟိုမာလည်းမာလီအမီးကြောင်းလူကြီးတယ်မဟုတ်လားအာယုအာယုလူလူလူလူလူလူလူကြောင်းမှနောက်တာပြီးဟင်ဟင်ကြောင်းမှကြောင်းမှကြောင်းမှအဲဒီခါကျဟင်ကုသိုလ်တို့အာရုံပြုနိုင်ကြောင်းမှ အဲတော့ဒီကလည်းပဲဟိုမြင့်လေကောင်မှသင်္ဘောပြက်နေတာဒီချိန်မှာဖွင့်ပြီဆိုရဆိုရမှာမဟုတ်ဘူးဘာလို့လဲဘာလို့တိတ်ကန်းကြောက်ကြည့်လေဆိုရပါဘူးကြောက်ကြည့်ရောဆိုရပါဘူးဘာကိုသုံးပြီးရောဆိုရပါဘူးဆိုရပါဘူးကဲတော့ဟိုကတူလူလေးပေါ့လေဟိုလူရဲ့အကြောင်းလေးအာယုဖြစ်အာယုဖြစ်သူဒီအကြောင်းလေးနဲ့ပွဲနေတုံး ဝิญဉ်ချုပ်သွားရင်အဲ့ဒီကြောင်းတကာကြောင်းမှဘယ်ရောက်မယ်ထင်လဲအဲ့ဒါလေးပါရောက်ပါပါပြတ်ဖို့ဆိုတာကျမပါဗျာဒါရင်ကျွန်တော်တို့လားလူလားလားပိတ်တာမူသီလားသူလားဘာလို့လဲသူကတော့ပိတ်တာကိုကြောင်းပိတ်တာဖြစ်ခြင်းမူသီလားသူကိုရေးဖြစ်တာပါဗျာဘာလို့လဲဗျာဒီဟုတ်ပါမလားဗျာဟင်ပုတ်သွားပါပြီဗျာ တို့ပါအောင်သူဆရာမပါဘူးလားဆရာတို့ပါဆရာအာတို့ပါဆရာတို့မလိုက်တော့ဆွဲထုတ်ပါအာဆွဲထုတ်ပါလားဟေးဟေးအဲ့တော့သူတို့ငါတွေကအာယုံကလွတ်သွားရင်အဲ့ခါကြရပြီကျောင်းလာလားသူစာလို့တော့ပြေပေါ်ဗျာဉာဏ်ထိတက်နိုင်တဲ့ပုဂ္ဂိုလ်ပေါ့အဲ့ဒါကတော့ အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမျိုးရှိဒီအကြောင်းကိုသိအောင်အဲ့ဒီအနိစ္စလက္ခဏာမြင်ရင်မမြင်ဒုက္ခလက္ခဏာမြင်အောင်မမြင်အနတ္တလက္ခဏာသိမြင်အောင်သူကအနတ္တမြင်တာနဲ့ပါဒုက္ခကောင်နဲ့ပါညာတော့ပြန်အနိစ္စလက္ခဏာတော့ပြန်လာအနိစ္စလက္ခဏာတော့ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ပုံကလာတယ်ဒီကောင်ကတော့တို့ဖြစ်ပေါ်တဲ့ဆိုတော့ပေါ်လာလိုက်ရွေးကနေတောက်ပေါ်ပေါ်လာလိုက်ရွေးကနေတောက်ပေါ်အဲ့ဒါအနိစ္စလက္ခဏာပေါ့ဒီလိုဆိုလို့ရှိရင်ရှု သူတို့ကလည်းကဒီเจ้าကြီးကြည့်လိုက်ရင်เจ้าကြီးမှာလို့အနိစ္စလက္ခဏာပေါ်နေတာပဲမှန်ပါဘူးပုဂ္ဂိုလ်ကိုကြည့်လိုက်ရင်ဟောဖြစ်ပေါ်နေပါဗျာသူကပုဂ္ဂိုလ်ကြည့်လိုက်ရင်ဟောဖြစ်ပေါ်နေပါဘူးအဲ့ဒီလောက်ကြည့်ရှုနိုင်ရင်တော့အဲ့ဒါချုပ်လာတော့သိတာမှန်ပါဘူးဒီကရကဝယ်မရှိအောင်သုံးခုလို့အကြောင်းကံသုံးခုကိုချုပ်အောင်လုပ်ခဲ့တယ်မှန်ပါဘူးဒီလောက်မှခင်ဗျားတို့မတတ်နိုင်သေးဘူး သူ့ဘာလို့ခေါ်လို့ညာမဟုတ်ဘူးပေါ့ဗျာပညာညာမဟုတ်ဘူးပေါ့တမာတိညာမှန်လို့ပေါ်လာတဲ့အဖြစ်ဖြစ်မျိုးကိုတမာတိညာပေါ့တမာတိဟုတ်လားဗျာညာမဖြစ်လို့ပေါ်လာပညာညာလို့ပေါ့ဟုတ်လားအဲလက္ခဏာနည်းနဲ့ဟိုအထက်ကအားတွေကိုပညာညာအဲလက္ခဏာမမြင်ရင်ရှုွက်သေးရဖြစ်ဖြစ်မြင်တာကိုအဲ့ဒါကိုသူကတမာရိညာလို့ခေါ်တယ်။မှန်ပါဘူးညာပေါ့ဗျာ။တမာရိညာပေါ့။အဲ့ဒီတမာရိညာလောက်နဲ့ခင်ဗျားတို့ရှုမယ်။ကောက် ကျွန်တော်ညာတော့ဟိုခုနကဖြစ်ပြဖြစ်ပြဖြစ်ပြနဲ့သွားနေတာတင်လေကျွန်တော်တက္ကလင်းနာလို့တင်လေတက္ကလင်းနဲ့ချက်ချက်ချက်ချက်နဲ့သွားနေတယ်လို့ဒုက္ခနာကိုတွေ့လေတစ်ချက်ချက်နဲ့သွားနေတာဟုတ်ပါလားဘုရားကတည်းကကြောင်းရအောင်သူလည်းဥရုကဖြစ်နေတာချက်ချက်နဲ့သွားနေတာဟုတ်ပါလားဒီအလှူခံပုဂ္ဂိုလ်တွေကဟောဖြစ်သွားနေပါဘူးသွားနေတာပဲအလှူရှင်ရောလူကံပုဂ္ဂိုလ်ရောအတူတူပြီးတော့ချက်ချက်နဲ့ဟိုချစ်ပြက်ပြီးသွားနေတာ ဒါတော့ကိုမြင်အောင်ရှုခဲ့လို့ရှိရင်လည်းမချုပ်နိုင်ဘူးဟုတ်ပါဗျာ။နောက်ဒါတော့တော့ခင်ဗျားတို့ရှုနိုင်တာ။ဒီလောက်တော့မချုပ်နိုင်ဘူးဆိုရင်တော့ဒါစောစောပေါ်ပေါ်သာသာထိုးထိုးပြောတာပေါ့ဗျာ။ဟုတ်ပါဗျာ။ဟင်ဟောတော့ဈေးမမီမှာသူသူဈေးနဲ့ဈေးမမီမှာသူတို့စောစောပေါ်ပေါ်ပြောရမှာပေါ့ဗျာ။ အမှတ်ကလေးတော့တော့ရှိကြပါမှတ်နေတဲ့အချိန်ငါဆိုတာဝင်ဦးမလားဝင်တော့ပါဗျာငါတို့ဆောက်တဲ့ကြောင်းကြီးကိုဟိဝင်တော့ပါဗျာတို့တူတဲ့ကိုတော်ကြီးကိုဟိဝင်တော့ပါဗျာအမှတ်ကလေးတော့ဒီတော့တော့လုပ်ကြဆန်းပါဟုတ်ကဲ့ချုပ်အောင်လို့နော်ဒါတို့ဌာနကနေပါရမီကိုတက်တာဆိုတာဟုတ်ကဲ့ဒီနေရာမှာရှိပါသေးရာ သူတရားသူကြီးတရားမမှုတို့ပါလို့ကြတော့သူပါလို့ကိုယ်မောင်မမယ်မဖြတ်ထုံးလို့မဖြတ်ထုံးလို့ရှိပြီးတယ်ဒီမှာဗျာဒီမှာလည်းမဖြတ်ထုံးလို့မမမှာဗျာဖြတ်ထုံးလိုက်ဗျာအေးခင်ဗျားတို့ရှားမှုမိသားပါဗျာသူ့မိသားသူ့လောင်းတော်ရဲ့ဟိုသူ့မပန်းကြီးဘဝဒီမှာဗျာသူ့မိသားတစ်ထေတာတစ်ထေတာဟုတ်ပါဘူးတတိမဟုတ်သေးဘူးတစ်ထေတာ သူ့မိဘများကသူသိရှိပြီးသူ့ဓမ္မဝရီညို့တော်မှာနေသူပါပဲဟုတ်ပါဘူးသူနေတော့သူ့မိသားပြောချင်တာပါပဲတထေတာဒီတထေတာဆိုတော့တထေတာနဲ့သူကအဆင်တယ်သူကတော့သူကလာပြက်သားနေမှာပေါ့ဟုတ်ကဲ့ဓမ္မဝရီရင်းကနေပြီးတော့သူ့မိဘများပေးသွားတယ်ဓမ္မသူ့မိဘများပေးတဲ့ချိန်ကျတော့သူဘာနာခေလို့ခေါ်တာပေါ့ဒီမှာသူဒီတထေတိကြီးတွေကိုစင်းင်းနဲ့အင်းနဲ့ထိထားရတဲ့ဘာနာခြင်းရှိတယ် ပြီးမှလို့အဲ့ဒီဘာနာဒိနာကိုပြီးသူ့မိဘကပေတဲ့သူရောဒီသုံးမီတာကိုတစ်ခေတ်မှာအဖြစ်မှာတစ်ခေတ်ဖြစ်လို့အတိမပြုကိုပြင်ကိုသွားပြီးတော့ချောက်ပြန်ပြန်ပြန်ပါဗျာနာမည်ပြောင်းတာဟုတ်ပြီခင်ဗျပြန်ပါဗျာနာမည်ပြောင်းအိမ်မှာချောက်ပါတင်တော့ပြင်လာတဲ့ဟိုသူတင်ထားတဲ့ဒီသမီးမျိုးဟိုဒီပြည့်တဲ့ပြင်တော့ဒါတစ်ခေတ်ကိုခေါ်တတ်ပြီပေါ့လေအဲဒါနဲ့တစ်ခေတ်ပေါ်ပြီးပြေးလိုက်အဲတော့တို့ပါတော့ ဘန္နာတော်ရင်းကနေတော့သူတတိပွဲကြီးကိုအားလိုက်တာအဲ့တော့သူ့မိသားကတတိစီသေးကသူကကျေရဟောအဲ့ဒီကလေးကဒီဓမ္မဗျာဟင်ဓမ္မဗျာအဲ့ဒီကဒီဓမ္မဗျာသူဓမ္မမဟုတ်ဘူးခင်ဗျာဒီဓမ္မဗျာခင်ဗျာဟာမနေ့ကတော့ငါ့ကိုတတိတာဒီကနေ့ငါ့ကိုတတိလို့ခေါ်ဘာသူ့လို့လို့မဟုတ်ဘူးတော့ဘာလို့ မနေ့ကတော့ငါ့ကိုတထေးသားတယ်ဟာဒီကနေ့ကြည့်တော့ငါတထေးသွားတာဘာထူးတော့ထူးတော့ထူးတော့ထူးတာပေါ့ဘာထူးအောင်ဟင်မထူးရင်မထူးပေါ့လားထူးတာထူးတော့ထူးတာမဟုတ်ဘူးလားမနေ့ကတထေးတယ်တထေးသားတယ်ဒီနေ့တထေးတယ်မထူးဘူးလားထူးတာထူးတော့ထူးတာဘာမထူးအောင်သုံးမိတာကထူးတာမဟုတ်ဘူးသူ့နောက်က ယရနာပစ္စည်းကထူနေတာမနေ့ကသူ့ပိုင်လို့ဒီကနေ့သူ့ပိုင်လေအဲ့တော့တထေးဆိုတာနောက်ကရွှေတွေငွေတွေကပြိုပြီးပြောထားတာဟုတ်လားဒါဆိုလည်းတထေးဆိုတာကလူကဖြေးတာလားဒီစီကဖြေးတာလားဒီစီကဖြေးတာဒီစီဖြေးတာအကြောင်းကြီးကိုမှသူ့လူကဖြေးသွားဖြစ်မနေ့ကတော့သူ့အစီမဟုတ်တဲ့အတွက်တထေးသားပဲရှိသေးတယ်ဟုတ်လားဗျာဟုတ်ပါဘူး ဒီအဲဒီကနေသူ့ကိုတတိဝက်ပြီးတော့သူကအဲ့လိုတတိနဲ့ဆင်နေတယ်ဖာထုလို့မနေ့ကပဲတတိသားဆိုတော့ကလည်းငါဒီရုံးနဲ့ဆင်နေတာဒီကိုတတိဆိုတော့လေဒီရုံးနဲ့ဆင်နေတယ်ဖာထုလို့တတိပါတော့မင်းနော်တတိပါတော့လောဘမဝင်ဘူးနော်ဟုတ်ပါဗျာဟုတ်ပါဗျာဒီတတိမပါရင်တော့အာငါတတိတိပြီးဘယ်တော့ကြီးငါတော့ကြီးဖြစ်မှာနော် ဟောတတိပါဠိလေးရတယ်လောက်တာဟိဟိဒါနဲ့ဒီတတိပွဲကိုအပ်ပြီးတဲ့နောက်ကျတော့ဘာနာဒိညဘာနာတကြီးတဲ့ကိုပွဲတော့ပွဲပါပြီးအမောသူတော့ပါဘူးဟောတာကမောက်ပြီးလက်ချက်ပွားတယ်မောက်ပြီးလက်ချက်ပွားတာသူကဘလောက်ဘူးလားဘလောက်တော့တန်းလားဆိုသူမှုသိနေတယ်ခေါ်ရတာမောက်ဘူးပွားလက်ချက်ခေါ်ရတာမောက်ပြီးလက်ချက်ဟောတာမောက်ပြီးလက်ချက်ပင်ပေါင်းဖို့ ကိုယ်နဲ့ဆက်ကပ်ပစ္စည်းတွေထုတ်လိုက်ထုတ်လိုက်ရှင်ကလည်းသူစင်းနဲ့သူဟိုဘိုးမပီပင်ကကိုယ်နဲ့ဆက်ကပ်ဖို့ရှိတယ်ဟုတ်ကဲ့ဗျာဘုံဘုံရနာရီကလည်းဒီလိုပေါ်ပြဖို့ဟိုပြညာကဘယ်လိုကြောက်ကဘယ်လိုပါဘယ်လိုအကုန်လုံးပြသူ့မိတာတထေတာတို့ဘုသူ့မိတာတထေကဟိုတစ်ဖြစ်လည်းဖြစ်တယ်သူ့မိတာတထေကြတော့အဲ့ဒါကြည့်ပြီးဘာအဟောင်းသာဖြစ်တယ်မှန်ပါဗျာ ဒီပါလို့ရောတမန်ဆိုဒီလာမပါရင်တော့ပဲနေသူပွာလာပဲပွာလာပဲနေတော့တမန်ဆိုဟုတ်တယ်လေဟင်ဟောလူကတော့ဒီပါတော့ဟောမလုပ်ဘူးညမပွားဘူးတမန်ဘာဟောမှဒီပါငါအဖေကငါအမေကဒါတွေစုတာပွာတာသုံးမတော်ရဘူးတမန်ဆိုဟင်ငါအဖိုးတွေငါပွားတယ်စုတာပွာတာသုံးမတော်ရဘူးဟင် သူအဲ့ဒီနာမည်လေးလူချင်းတဲ့အတွက်သူ့ပါထင်တယ်အရှိဆိုတဲ့နာမည်လေးလူချင်းလို့သူ့ပါကသုံးမသွားတာဘူးအဲ့ဒီဘူးကွာဟိုကလည်းဘေးဘေးဘေးပေါင်းပေါ်ရှိကြားကြည့်ဟောင်းလာကြည့် pero tu yo gaso ဓာတိကိုသူ့ဝင်မှာသူ့ပြီးသုံးမသွားနိုင်ဘူးငါကတော့အဲ့ဒါဒီကောလို့သုံးသွားမယ်ကျွန်တော်ကသူ့မိသားကတင်ဝါလိုက်တယ်ကျွန်တော်ဟုတ်ကဲ့တင်ဝါပြီးအဲ့ဒီချိန်မှာ သူ့ရွှေမျိုးတွေစီဦးမှာပေါ်ပြခဲ့ပြီးတော့သူပြီးတာပြီးကန်းတာနဲ့သူ့ကျဲတာဟုတ်ကလားဟင်ဟုတ်ကလားဟင်သူမိုးပြာကဟိုဆွမ်းနာနဲ့ကျဲတာနဲ့ခုပဲပြောပါဒီကမှာဒီကနာဆုံးနာမဟုတ်လားအဲသူเนี่ยအဲ့မှာသူဟိုအဆောင်လို့ဘာလို့ကြတော့သူတို့ကြိုက်တာဟိုလေဆောင်တဲ့ပုဂ္ဂိုလ်ဟောခဏကဟောဒီယူဒါဆုံးနာနော်ဒီကနာပြောရရတယ်ဟုတ်ကလား ဒါပြီးတော့သူ့အိမ်မှာပေါက်ဆက်တာလည်းဟောဦးကြီးဦးလေးကဟောဒီအိမ်ယူအဲဘသူကပဲအိမ်ယူဘသူကဟောခဏတည်းတည်းရနာဟောဖြစ်ဖြစ်ဟောတော့ယူပြီးလိုက်တယ်ပြီးပြီးတဲ့နောက်ကြာကြံပြီးနော်ရတနာပြဟုတ်လားအဲ့တော့ရာမဝရီမြို့တော်ကိုသူမောင်းခတ်ခိုင်းသူ့မိတာပတိကဟောပေါ့ဒီဖီဒီကိုစောင့်ကျဲလို့တဲ့ လူချင်းသူလာယူကြ။ဒီနေ့မနေ့ပဲချိန်ကဟုတ်ပါလား။ဟုတ်ပါဗျာ။ပညာလိုက်တယ်။အဲတော့တိုင်းပြည်ကရှိတဲ့လူတွေကအလကားရမယ်ဆိုတော့ဘယ်လိုမျိုးလူစမားပြောကြတာကြားကြပါလေ။ကိုကြီးစာဟင်အလကားရမယ်ဆိုတော့ညတောင်အိပ်ကြပါခင်ဗျားတို့လူတွေမှာတော့မှန်ပါပါဟင် ကောင်းပြောတယ်မထင်နဲ့တော့သူ့မိသားစုထက်ကဟာဒီပြောတာဒါပေမဲ့ကိုယ်ခင်ဗျားတို့ကောင်းပြောတယ်နဲ့ချင်းလို့ပဲဟင်ဟုတ်ပါလားဗျအဲ့တော့လာကြတာပေါ့ဗျမနဲ့စောကြတာကခုနှစ်နာရီဟိုဆုံးလိုက်ခဲ့မယ်ဆိုရင်6နာရီတော့ကကြောက်တချို့9နာရီတော့ကတချို့ရှိရကိုနေရာဦးကိုဟင်ဘုံဘုံညအဲ့ဒီမှာပြော တို့ရှိမှာပါပေါ့ဗျာတိုက်ဆိုလို့ရှိရင်ဘာပေါ်လို့ရှိရပင်ဝင်ပေါ်မှာအဲ့ဒီအပေါ်ကနေတော့ကြည့်ပြဲတာသူကအထုပ်ဒီထုပ်ဒီနဲ့ငွေဒီငွေဒီငွေဒီရွှေဒီရွှေဒီဖိနေဖိနေအဲ့ဒါတွေကိုယူပြီးလက်နဲ့ကြည့်ကျဲတာဒီကျဲတယ်ဆိုတော့ဘဒုပြီးတာဘူးဒီရလို့ပါတာပါပါဘူးဗျာဒီပုဂ္ဂိုလ်တွေကမကျူးပါဗျာ သူ့ဘိုးဘွားအဖေအမေဘိုးဘွားမိဘလက်ချက်ကဟာတွေသူစွန့်ကျဲနေတဲ့အတွက်ငါသူ့တွေကိုပါပြီးမပါပါဘူးခင်ဗျာဒီပါပါဘူးကြာစွန့်ကျဲတဲ့နေရာမှာဟောပုံကိုသိလို့ရှိဘူးကြာခုနကလေရီတို့ယာရီတို့ပြီးတာကန္နာမှာဆွဲရှိပြီးတော့စွန့်ကျဲတာဆွဲမရှိဟုတ်ကလားညံတော့ကြည့်ကြည့်အဲ့တော့သူမိသားကအဲ့ဒါဒီတစ်ခုပြီးတစ်ခု ဆိုကျဲတဲ့အဲ့တော့အောက်ကဟာရီကပဲလေတို့ငင်းငင်းလေးဒီလိုခံရမှာဟုတ်ပါဘူးပြေလို့ရသူ့ပါပါဟုတ်ပါလားမှန်ပါအဲ့လူတော့ဗရမညာလုံးကြီးတလို့ဟိုရှိကသူကမမိတယ်မိနောက်ကအတင်းဝင်အုပ်ပြောပုံကျူဒီလိုဆိုရှိကလူကဒီနာမကျူဒီနာမကျူဒီနာဥရဒီနာဥရဟုတ်ကလားဗျာဟုတ်ပါပြီဟင် အဲ့ဒါလိုပေါ်ပြဝေရွှေတောင်းကြီးတစ်ခုရှေ့ရှိကမမိတယ်ပြီနောက်ကတင်းဝင်သူရှင်းနာမလားမရှင်းနာဘူးရှင်းနာတယ်အဲ့တော့သူ့မိသားကတော့ပုတ်ကျက်ပြလိုက်တဲ့အတွက်ဘသူ့ရဲ့ဘေဝရဲ့ဆွဲလည်းမရှိဘူးငါဘူးလည်းဆိုတော့ငါဆွဲလည်းမရှိဘူးပုတ်ဘူးဆွဲလည်းမရှိဘူးသူ့မှာပါရှိတယ်ဟိုရသူတွေကြတော့ခုနကဘယ်ကောင်ကငါ့ဖေကဘယ်လောက်ပြုတ်သွားလားဘယ်ကောင်ကဖက်နေနဲ့ဘယ်လိုနေလို့ ဒါဖြင့်အဲ့ဒီသူ့ငွေတာနဲ့ကိုဘက်ကဟိုဘာလို့လာပြီးယူနေဘသူရှုံးတယ်ဘသူညက်တယ်သူ့ငွေတာညက်ပါတယ်ဆိုရင်အာမမရှိတော့ဘူးညက်ပါတယ်ကိုမချွေတကုံငွေတကုံရသွားတာသူညက်တယ်သူ့ငွေတာပြန်တယ်ဟင်ဒါဖြင့်ခင်ဗျားတို့သူ့မိတာလိုလုပ်ကြမလားကိုလိုလုပ်ကြမလား လောက်ရှိရပြီးတော့ဒီလိုတော့မှရှိတော့တယ်ဟုတ်ကြဟေးဟေးသူ့မိသားဘက်ကလမ်းကြီးကိုတဘုတ်ကြီးကျမကလုံတော့သူ့မိသားကိုလုံတာသူ့မိသားကိုလုံတာလုံတော့သူ့မိသားကိုဒီကကုန်းကြီးတဲ့လိုက်ကြိုးဟုတ်တယ်ဟင်ဟင်ဟေးအဲ့ဒါလို့ကိုသူကဝင်ကြတဲ့ကဟိုသူတစ်ထေးပါးကတစ်ထေးဖြစ်ကြတဲ့ကဒီမလွတ်တဲ့အတွက်ငါပတိပါ မှန်ပါဗျာမုတ်တိဖြစ်ပြီတဲ့နော်မှန်ပါဗျာမုတ်တိဖြစ်ပြီဘယ်ဘသူကကြည်ကြရတဲ့အတွက်ဒီကောင်ကဒီကောင်ရပါတယ်ငါ့ကိုဘယ်လိုကျေးဇူးပြုအောင်မယ်လို့အမျှော်ဟောရှိသေးတယ်မရှိတော့ပါဘူးဗျာတရားလည်းဖြစ်သွားတယ်ဟုတ်ကလားမှန်ပါဗျာမုတ်တိလည်းဖြစ်ပါတယ်အနာလည်းရလည်းဖြစ်ပါတယ် ဟုတ်ကလားဗျပြီးတော့ဓာဒီဓာဒီကိုဘသူရရပုတ်ပြီးကျဲလိုက်တဲ့အတွက်ပတိမိတ္တကဆိုတဲ့နိကတွေ့တာမှုဒီရဏတွေပေါ်ရှိသေးသလားရှိပါပါဗျာဟုတ်ကလားဗျာဟုတ်ပါဗျာအဲလိုစုံကျဲတဲ့အတွက်သူ့စိတ်မှာငါပြင်စီငါမရှိတော့တဲ့အတွက်ကောင်းကြီးရေပေါ်တယ်ဒါတော့မို့သူကယတိဘဝရဲ့တော်လေးကိုထွက်လိုက်တဲ့ခါကျအညာပေါ် မှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ဟိုဘာလို့ဟိုအလေးအလေးချက်ပစ္စည်းတွေကိုအကုန်လုံးချလိုက်တဲ့အတွက်ပို့ပေါ်ပါစိတ်ပို့ပေါ်ပါပါနဲ့တက်နိုင်တော့ခဏလေးနဲ့တက်တာပေါ့ဗျာဟင်ဟင်ရှုဟာဒီကတော့ပြန်ရင်းလို့ခဲတို့ဒီခါဆွဲပြီးတော့တယ်အမှန်ကြီးများဘာလို့အလေးချင်းမင်းကြီးခဲတို့ဒီဆွဲရပြီဘူးဟင်ကြားဘူးလားကြားဘူးလားကြားဘူးပါဟုတ်ကဲ့ဟင်လွတ်ပြောမယ် ဟိုမှာဒီနည်းနဲ့ဒီနည်းနဲ့ဟိုဟိုလေးသိချင်းမတူဘူးပေါ့လေးသိချင်းမတူလို့ချင်းဒီနည်းကဟိုခုံမြင်းတော်လေးသိချင်းဒီနည်းကိုခုံမြင်းနဲ့တူတော့ခဲဆွဲရတာဟုတ်ကလားအခုခဏတော့ဟိုဝေးဝေးဟောလာအလုတ်ကြီးလားခဲသွဲကြီးလားဟုတ်ပါမလားဗျဟင်ဟင်ဒီလိုဆိုသူ့မိတာမဖြစ်နိုင်ပါဘူးလားဖြစ်နိုင်ပါဘူးဖြစ်နိုင်ပါဘူး ဒီခင်ဗျာဖြစ်တော့မဖြစ်ချင်ဘူးလားဖြစ်ချင်ပါဗျာဖြစ်ပါလေဟောဖြစ်ချင်တော့ဟောငွေဘုံကြီးကြများဘူးမလားမများပါဘူးမများပါဘူးဘုံကြီးကြတယ်မများပါဘူးဖြစ်ချင်ဖြစ်အောင်လုပ်လို့ရှိတာပဲဗျာမှန်ပါပါဗျာဟုတ်ကဲ့ဗျာမှန်ပါဗျာဖြစ်ချင်ဖြစ်အောင်လုပ်လို့ရမှာပဲမှန်ပါဗျာခဏဒီချုပ်အောင်ဟောနေတာကခင်ဗျားတို့ပြန်လာလဲဒီเจ้าကိုကျုပ်ကသိနေချီရောက်ပါ။ဘောင်းကျုပ်ကိုပြောနေတာနော်။ တော်ဒီတတိတော်တို့လူထားတာပဲမညာမင်းနဲ့လာပြောမှဆိုတော့ပြောင်းချက်တာဟင်ဟင်သူများတို့ပြန်ပြောင်းမှခင်ဗျားတို့ကြာကြာဒီမှာလာပြီးတော့တောက်ကြည့်နေမယ်ကွာဟင်မနေနိုင်မဘူးပြန်ပြောင်းမှအမကျုပ်လည်းကားရတာဗျအိမ်တုံးရဆိုလဲဟိုးမစစ်သေးပါလားတွေးပါဘယ်နဲ့လို့ဟင် ပြုတ်ပြီးပြာပြုတ်ပြီးပြာဒီဒီဒီဒီဖြစ်သွားလို့ရှိတယ်ဟင်ဒီကတော့ဒီကတော့သူတိုင်းနေနိုင်လို့ဆိုတာဆရာဗျာနေနိုင်တာတည်းရနေရပေါ့ဒီရမူနေဟင်ဟင်တာမဟင်ကျူတူကဟောဒီလိုနေရာမျိုးဒီလိုဟာမျိုးနဲ့နေမဲ့ဟာမျိုးတို့ကဆက်ပြီး ဘယ်လောက်ဘယ်လောက်လဲဆိုတော့ဒီပြောပြီးတာဘယ်လိုတော့ဘူးရကောင်းပါလေရပါပြီကောင်းပါလေကောင်းပါလေရပါတယ်ခင်ဗျားတာရှိနေလားလုပ်နေခင်ဗျားတို့ကဘယ်ဘယ်လိုပါလို့ဟိုဘယ်မှာရမှာပဲကြိုးတော့ဒီတိုက်ခါကြည့်နေဒီတိုက်ခါကြည့်နေဘယ်မှာဒီကြိုးတော့ဟုတ်ပါလား ပင်မတွေကသတူပါပြခင်ဗျားကတော့ကောင်းပါလေဆရာရပါဆရာလို့ဟုတ်မလားဗျဒီချုပ်အောင်လူမချုပ်ရမိပါတော့ဒါကစားလို့နည်းမှာတပါးရအဲ့ဒီချုပ်အောင်လူထားတဲ့ပုဂ္ဂိုလ်ကြတော့ငါဘုသူပုဂ္ဂိုလ်တမပါတော့ဒီပါလိတိတမမပါတော့မပါတဲ့အတွက်စံမှုကိုအကျိုးပေးတဲ့ဘဝမှာလဲတို့ပါတို့ဟိုပကံပြားတဲ့ကမောက်ောက်ပါဆို ဖတ်ရပါလိမ့်မယ်မှန်ပါလားဟင်သာသနာ့ဒါနလေမှန်ပါလားကံပြားတဲ့ကမှုဖောက်ပါချမ်းသာပါလိမ့်မယ်မုန်းကသာဖြစ်တဲ့ကလေးတွေပါလာပါလိမ့်မယ်ပုဂ္ဂလာဗျာမှန်ပါဗျာချုပ်အောင်မလူနိုင်တဲ့ပုဂ္ဂိုလ်ကြတော့ငါဝတ္ထုပုဂ္ဂိုလ်တစ်ခုခုတော့ခဏလေးဆွဲမှာပဲငါဆွဲတယ်ဝတ္ထုပုဂ္ဂိုလ်ဆွဲတတ်တာမှန်ပါဗျာကြတော့စေတနာနောက်မှာဒီဟာလေး ကိလေသာတွေပါနေတဲ့အတွက်ခင်ဗျားတို့ပဲကြမှုပေါက်သားတယ်ရှင်တို့ပါပါဘူးပဲကြမှုပေါက်သားတော့ကောင်းမှာမဟုတ်လားကောင်းပါဘူးဗျာအခုကခင်ဗျားတို့ပကံသားရမှုသားနေကြလားပဲကြမှုသားနေကြလားပဲကြမှုသားခင်ဗျားရမှုသားနေတယ်ဗျာစိတ်ကူးရှင်သားကျင်တာတွေပြောပကံသားရမှုကြီးသားပါများလို့မှန်လို့ဟင်ဟင် ကျုပ်ပါတော့ဟိုသူတော်ကောင်းကြီးကျင့်ကြံနေတဲ့ဟာတွေလေဟင်သူတို့ရဲ့ဟိုကြင်ကြံတဲ့ဒီလာအားကြောင့်နောက်ကဆန်ရိကာတို့ဒီပေါ်ပေါ်လာပြီးမပွင့်ဘူးလားဟိတဲ့ပုဂ္ဂိုလ်တွေကြတော့ဝေဒနာခါလေးနဲ့ပြုတ်မကြဘူးဝေဒနာခါလေးပြုတ်မကြတဲ့အတွက်ထွက်ဦးမဲ့သူတော်လည်းမမဲ့ဘူးဟင်ဝေဒနာခါလေးကမပြုတ်မကြအဲ့တော့ထွက်ဦးမဲ့သူတော်လည်းမမဲ့တော့ဘူးဟုတ်ပါဘူးလားဘာသာတဲ့နေရာမှာလည်းရှိတာကိုစားတယ် ကျွန်တော်ရှိတာကိုမစားဘူးတွေးတာကိုစားတယ်အတွေးနဲ့မစားဘူးကျွန်တော်ဟုတ်ကဲ့လက်ထက်ရှိတာကိုစားတယ်အဝေးကမှန်စားဘူးကျွန်တော်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဘယ်နဲ့တော့အဲ့လိုဟိုဒီပါရမီနဲ့ရှင်တက်လာတဲ့ပုဂ္ဂိုလ်များရဲ့အကျိုးပေးကြတော့ပကံများတွေကမုံလေးလို့တောကကင်းကင်းနဲ့ဟင်ပြုတ်ဒီပြုတ်ချမုံဖဲနဲ့ လောဘကင်းကင်းနဲ့ခံစားလို့မရဘူးလားမှန်ပါဗျာအခုဒုတွေဒုတွေကြတော့ပြန်တော့သာရှင်နာပြောတာပါဗျာတေးကြမှုမှာဟုတ်ပါဘူးဟင်ဘာလဲဒါမဆက်တာအများကြီးမဆက်သေးပါဘူးအမှန် ဒီနောက်ပါဦးမှာပါဗျာဒီနောက်ကမဟုတ်ပါဘူးခင်ဗျာဟေးဟေးဟာလာဦးကနနဖူကသေးဆိုရင်တော့ဟုတ်တယ်ပေါ့ခင်ဗျာပြောတာလဲလာမဟောတာပဲခင်ဗျာတို့သေးတာဒီမှာကနနဖူကသေးတာလဲလာမဟောတာပဲလားလဲလာမဟောတာပဲလားဒီညာသေးတယ်လို့ပြောဟေးဟေး ကျေတော့သူသူပြောချင်တာကချုပ်အောင်သူလို့ပြောတာနော်မှန်ပါဘူးခုကလည်းကအကြောင်းသားလေးကိုချုပ်အောင်လုပ်ခဲ့မှသေဂာနိကာလဘေးကပဲမြောက်မြောက်ပေါ်ပြဒီအကြောင်းကြီးအရုပ်ကြီးအကြောင်းကြီးအရုပ်ကြီးဆိုဒီကချုပ်အောင်လုပ်ပါမှဟိုကြောင့်ချုပ်ချုပ်အောင်ကိုဟင်မဆိုးရဘူးဟင်ဒီကလည်းကအလွတ်လွတ်ထားမှာဟိုကြောင့်လွတ်မှန်ပါဘူးဒီလိုလုပ်လို့ရှိရင်ဒီအကြောင်းကလည်းငင်းကြံလုပ်ပြီး စေတနာလေးကသူနဲ့ထက်တန်တဲ့ပုံကိုမရောက်နိုင်ဘူးလား။ကောင်းပါပါဗျာ။အဲ့ဒီခါကျမှသူတို့ကိုလုစာပူစားရမယ်။မှန်ပါဗျာ။ကိုလုစာပူစားခြင်းလို့ရှိရင်ဟုတ်ကဲ့ဗျာ။ဒီအကြောင်းကံကိုချုပ်အောင်လုပ်ခဲ့။မှန်ပါဗျာ။အကြောင်းကံမပါလို့တော့ပြီးဘူးချင်တယ်။မှန်ပါဗျာ။ပါတော့ပါရမယ်။သူတို့မပါတယ်ဒီလူတွေကံမြောက်ပါမလားမြောက်ပါဘူးဒီကျောင်းကသုံးခုမပါတယ်ကံမမြောက်ဘူး သို့တော့သူတို့ကိုကျွေးနေတော့အကျိုးပေးကိုခံစားလို့ရပါမလားရပါဘူးခင်ဗျာအဲ့တော့တူတူကဒီမသူမကင်းနိုင်တဲ့ဟာကင်းအောင်လုပ်ရမှာလေကင်းလည်းမကင်းနိုင်ဘူးလားကင်းအောင်လည်းလုပ်ရမှာတယ်နော်မှန်ပါဘူးဟုတ်ကြတယ်လားအဲ့တော့သူခုဒီအကြောင်းကြောင့်ဖြစ်တဲ့ခုလူနေတော့ခြင်းကငါဝတ္ထုပုဂ္ဂိုလ်ဒီပုံမှာမပါခုနပြောတဲ့လက္ခဏာတိမြင်နိုင်တဲ့ဉာဏ်ပညာမရှိသေးဘူး သမာဓိဉာဏ်လို့ခေါ်တဲ့ဖြစ်ပြမြင်တော့ဖြစ်ပြမြင်တော့ခင်ဗျားတို့မမြင်ရင်တော့ဒီဘုဒ္ဓံကစားရအောင်တတိလက်မလို့တတိလက်မလို့တော့သူသူအောင်နော်ဒီမှာလူချင်းလေးဘယ်တော့ကြာဆုံးနာလူသားကြီးဒီကုသိုလ်ကသတိနာယူပေးလို့ရှိတယ်ဒီစိတ်တိုင်းမှာတော့ခံစားဘုရားမှာပြန်လို့မရဘူးမှန်ပါဗျာဟုတ်ကဲ့လားတကောင်းလာတော့ဒီခံစားမယ်ဆိုတော့ဒီစိတ်တိုင်းခံစားဟုတ်ကဲ့လားဟို ဒီစိတ်တိုင်းတို့သာတော့ပါတော့ဟိုဒီအာယုပြုတဲ့ကောင်ကသွားဝိပါကောသာနာတာဥပ္ပတ္တိအကျိုးပေးတာတော့လေဒီအာယုနဲ့တူတူပဲသွားဖြစ်ပါလေဟင်ဒီမှာခုနပြောလို့လွတ်အောင်လုပ်တာတော့မှဟိုကြတော့လေလွတ်ပါဘူးဗျဟုတ်ကဲ့ဗျာဟင်အဲဒီကလွတ်အောင်လုပ်ပါဟိုကြမှာလွတ်ပါအဲတော့ဒီကလည်းကဒီအကြောင်းခံဒီကိုဝင်ခွင့်မရအောင်တတိနဲ့မှတ်ရမှာဗျာဟုတ်ကဲ့ဗျာမှတ်ကြ မှတ်ခဲ့တော့ဟောတို့ဒီကုသိုလ်ကသသိန်းနာကျုပ်ပြီလေသသိန်းလုံးလုံးခင်ဗျားတို့ပဒံကြားပေါ်ကမှုခါဟုတ်ကလားဒီခုနတည်းကဒီအကြောင်းကလည်းမဆဲနေတော့ခင်ဗျားသေးကြမို့မှာအမိုက်ပုံဘေးကဟိုမိုက်ပုံစင်ကြီးဘုံကဒေတာမပြတ်ဘယ်နဲ့ကြားမို့အမိုက်ပုံစင်ကြီးဘုံရှိတယ်အမိုက်ပုံနာကအမိုက်ပုံနာကဟင် ဟုတ်ကဲ့ဗျာဟောင်းကိုတော့ဒုဒီကလေးပြောတာချုပ်အောင်ပြင်ပြင်ခြင်းလို့သာသနာ့ဝိဒါနပါရမီပြစ်ဒါနကိုပြောတာပါဟုတ်ပါဘူးဒီကိစ္စကဘူးပါတယ်ဒီဒီကဒီဒီပါဒီကတော့ကမှာပါဒါပြီးရင်ပြုတ်တာချက်တတ်တာဘူးကြာဟိုကြားတဲ့ခြေခြေမောက်အောင်လည်းပါ အမြဘူးကကြေကြေမောက်အောင်လည်းပါမလားကွာဒါကြက်လည်းလာသေးဘူးဟင်ဟင်ဘယ်လိုလာမလားလာပါလားကနာမခင်ဗျားတို့ဒီမှာအဲ့ဒါမပေါအောင်လို့ဒီကချက်ပဲမှန်ပါဗျာမှန်ပါဗျာဟုတ်ကလားဟင်အဲ့တော့မော်လမြိုင်ဒီကချက်ပေါ့ဟုတ်ပါဗျာကြားဘူးလား ရပါတော့ဗျာဖန်ခွဲအေးအေးနဲ့လက်ကလေးထိုးထည့်ဟိုဟိုတော့ပေါ်ခြင်းတော့ကိုတကယ်အတမပုံပုံပါအမှန်တရားသိရတော့မှာဒီလေပေါ်ကြည့်ပဲချမ်းသာမှာသူဟာလည်းသူပြီးတော့အမျှဝေတာကြတော့ตาဖြူမျှဝေတာကောင်းဒီလိုရှိအောင်ဗျာဟင်သူကအမျှအမျှမအောင်ဘူးညကုတုဆိုတာ ဒီမှာညာညာသူပြောတာရှင်းမလို့ဘုသူဝေရပါတဲ့ဟိုဟာတွေဝေရမဟုတ်ပါဘူးရှင်းမလို့ဘယ်လိုရှင်လို့ရှင်တော့ဘုသူဘောမှာပြောလို့အကုန်လုံးရောပြီးညလိုက်ပါလားခက်တော့ဒီဘိုလ်လူချင်းတွေကအကုန်လုံးကရောပြလိုက်ပါလားဟိုဟာရောဒီဟာရောလေဟင်ဟင်အမေးလို့မရတော့ဘူးဗျဟင် အဲ့တော့ဒီကိစ္စကြီးဟိုပါလို့မော်ဒယ်ယူကိစ္စပေါ့ဒီကုသိုလ်ဆိုလို့ရှိရင်တာပြီးအဲအမျှဝေတာအောင်လို့သိချလက်ချတာဘူးခုံကောမှန်ပါဗျာသူအဲ့တော့သူကသူ့လိုမျိုးလာတာဒီတော့သိချလက်ချအော်ဟိုတာဘူးခုံကောမှန်ပါဗျာသူသိချလက်ချခေါ်လို့ရတယ်မှန်ပါဗျာဒီတော့ဘယ်လိုဝင်မပြီးမို့လဲဒီတိုင်းပဲကောင်းပါဗျာဟိုလုံးလုံးမေးကြည့်ပါဦးကြတာကရှင်ဟမ် အဲ့တော့ဒုက္ခကင်းအောင်ဒီပဲချမှာစိတ်ဒီကြည့်ရောက်နောက်ပြန်မရှိတော့ချာဒါပြန်တော့ဒီလေးကိုစိုက်ကြည့်နေပါကျုပ်တို့ဘုံကြီးကတော့စကားထက်တူးတာဟိုတော့ဘူးဘုံကြီးလို့ဖြစ်တာကျုပ်တို့ဘုံကြီးတော့စကားထက်တူးတာတော့ဘူးပါဒီအုံးပြဒီတူမအဲ့တော့ခဏတို့ကကျုပ်ပြောတဲ့တန်ကသူနာတဲ့သူ့မှာခဏတို့မထောင်လဲဝင်လဲထောင်လဲဝင်လဲ မှန်ပါဗျာထူးများထောင်မှုလူသေးတာမလိုတော့ပါဘူးဗျာခင်ဗျားတို့လောက်ကရေကိုကြည့်နေရမှန်ပါဗျာရေကြည့်တော့ခင်ဗျားတို့ရေတွေကတောက်နေလို့ဗျာဟုတ်ပါဗျာအေးဘူးလားအေးပါဗျာဒီလေးစိတ်ကိုကြည့်ရမယ်ကြည့်ရပါဗျာဟင်ဦးရဲစိတ်ကိုကြည့်ရမယ်ချက်မှန်ပါဗျာအဲဟိုရေတွေကမကြည့်ဘူးလားကြည့်ပါဗျာနောက်နေတဲ့စိတ်ကိုကြည့်အောင်ခိုင်းတာမှန်ပါဗျာဒါပါ ကံမှုသူဖြစ်တဲ့ဒီဘုံကနတ်ဘဝရောက်ပြီပကံပြားဒိဋ္ဌမှုသာမှုပြန်ပါဘူးကျမဗျာဒါအဲဒီဘိုင်းကနေစီရနာဖမ်းနေတာနော်ဒီမှာရှိဘက်ကမပန့်ခဲ့ဘူးဒီကနေဖမ်းနေတာမှန်ပါပါအဲ့တော့ရီလေးကတို့ဒီမှာတော့ဒီလိုလေးပေါ်ပြတို့အိန္ဒိယပြည်ထုံးတာကတော့ခင်ဗျားတို့ဟိုဘာလို့ပရိသတ်ကထိုင်းနေတယ်လူရှင်နဲ့ကျုံနေတာမြေကြီးအပြင်ထွက်ရတယ်ကျုပ်တို့ကဘာမှဆိုဖို့မလိုဘူးဟောပေါ့ ဒီသားရှိတဲ့ဟွာပုဂ္ဂိုလ်များမို့တက်ပြဖြစ်နေလားခင်ဗျားတို့အထုရှင်ကကိုဖြစ်ခြင်းနဲ့ဟာကိုဟိုဘာလို့ကြောက်ရတာလေတတိတော်ဒါကိုဘာကိုဒီသူကြီးလူပါတဲ့ဒါကိုလူချင်းကြောင့်တတိတော်လေလူထုသားရပါလို့ဒါပဲအဲ့ဒါကိုမြေကြီးပေါ်မှာဒီပြချမှန်ပါဘူးဟဲ့အဲ့ဒါမြေကြီးပေါ်ရေးတဲ့ချာချင်းဒီညီဆောင်နေတဲ့နတ်ကို သက်တည်ပြုအောင်လုပ်တာရပါပါဘုရားသက်တည်လည်းရပါဘုရားကျမပါဘုရားအဲ့ဒီကြီးလေးကခမည်းတော်ခွက်သေးတုန်းကတော့ရှိသေးတယ်ညီကြီးတဲ့ကြတော့ရှိရောခွက်သေးကခွက်ခါပါကရှိသေးနော်ညီကြီးတဲ့ကြတော့အဲ့တော့ခွက်သေးကဖြစ်ပြပြီးညီကြီးမှာအပြက်ကြပြလို့ဒီမှာအပြည့်လေးရှိနေရင်ဖြစ်ပြကိုဒီမှာ ဟွာလူကြီးနဲ့ရေသက်ချရင်မမြင်နိုင်ဘူးလားမြင်နိုင်ပါဘူးဒါကပါရမီပြုတ်တာဒါကပါရမီခုနဒီဝိကိနာကိနာကိုကပ်ပြီးဟိုရှုခိုင်းတာကဒါဒီလိုကိုခံစားရနေရပကံပြားပေါ်ကမဟုတ်ဖြစ်ခံစားသင်နာပြီလားနော်ဒီရာဓာတ်ပုံလိုက်တယ်ပေါ်ဒီရိုက်ပြီးရမှာမှန်ရင်ဟိုဒီတိုင်းနဲ့ဟိုအာယုပြုတိုင်းနဲ့ဟိုမှာရောက်ပါဘူးကွအဲ့ဒါပြန်ပါအဲ့တော့ဒီနေရာလေးမှာ ဟိုအာယုံဟိုကိရဏအနေထားမှန်လို့ရှိနေဟိုမှာတသိန်းနာပြည့်တယ်တသိန်းနာမှာတယ်လေတော့တာနာချင်းချင်းမဖြစ်နဲ့ကျန်တာတော့နာမရောက်သွားသွားလေဘုံဘောပုံတာဖွင့်ပေါ်ပြာဒီကလေးကဓာတ်ပုံရိုက်ခံတာတဘူခယူနဲ့ရိုက်ခံရင်ဟိုမှာတသိန်းနာကြီးလုံးလုံးဒီကစိတ်တိုင်ကွာဖြစ်လို့ မှန်ပါဗျာဟုတ်ကလားဗျာဒီအဲ့တော့ဒီမှာအေးအေးလေးမှန်မှန်လေးနဲ့ဒီဒီခိုင်းတာကျူးပြီးမှအေးအေးမှန်မှန်လေးဖြစ်ဖြစ်ချင်းလို့မှန်ပါဗျာဒီသက်ချလိုက်လို့ပေါ်လာပြီးပြက်ကြသွားပြီပေါ်လာပြီးပေါက်ကြပြက်ကြသွားပြီအဲ့ဒါကခင်ဗျားတို့ဒီကုသိုလ်ကျူးပြီးတဲ့ဘောကပါရမီကိုတက်ဖို့ရာဆက်ပြည့်နေတယ်မှန်ပါပြီတော့မှန်ပါပြီဗျာအဲ့တော့ဒီမှာဒီလေးကြောင်းဒီလေးပါတော့ အလူရှင်ကလည်းတန်ခိကအလူရှင်တွေချင်တယ်တောင်ထဲကဟိုဟိုပေါင်းဒီပေါင်းဟိုပေါင်းဒီပေါင်းပါဘာလဲဟုတ်တယ်ကျောင်းမှာလည်းဒီတလုံးနဲ့လားဟိုတလုံးဒီတလုံးကံရောပါသည်မီတင်းခုတ်တဲ့ပါသည်အဲဟိုပါတော့အိမ်သာလည်းပါသည်ခုရေကြီးကမ်းကြီးလည်းပါသည်ဟင်သူကလည်းတခုလားများလားများပါဘူးဟိုမှာဝတ္ထုကလည်းတန်ကြီးက သမရှိမှလည်းတန်ကြီးကဝိတုကလည်းတန်ကြီးကခင်ဗျားတို့ဒီဟာတွေကဘသူလာနေမှာတဲ့ဘယ်နှစ်ယောက်တဲ့လဲအများကြီးပါအများကြီးပါဗျာအဲ့ဒီမှာလည်းအများကြီးပဲလူကံပုဂ္ဂိုလ်လည်းတန်ကြီးကမှန်ပါပါဗျာတန်ကြီးကသုံးမျိုးတယ်နော်မှန်ပါဗျာအဲ့တော့ဒီနာလေးမှာကျွတ်တို့ဒီကြောင်းနဲ့ပူရှိအပေါ်ကကြောင်းနဲ့နှလုံးချ ကျမစီနော်ကျမစီအဲ့တော့ကျွတ်တို့စာလို့ဆိုတော့ဒီเจ้าကိုဆိုကြည့်ရင်အိမာဝိဟာရဘိုးအဝေးကတော့ဆိုအေးတန်ဝိဟာရပြုံးပါဗျာဟောမြန်မာလိုပြောရင်တော့အိမာဝိဟာရဆိုပြီးတောင်းလို့ပေါ့အေးတန်ဝိဟာရဆိုတော့ပို့တောင်းလို့ပေါ့ မှန်ပါဗျာဒီလိုတော့ဘာသာပြန်တော့မှတ်မိမှာပါတော့မှန်ပါဗျာအဲ့တော့ဣတာဝိဟာရဆိုတစ်ချက်မှာခိုးကြောင်းကိုပါကျွန်မတို့ကဒီမှာဝိဟာရဆိုဒီကြောင်းရကျွန်မတို့မှတ်ထားတယ်ဟောရဟုတ်ကဲ့ပါဗျာဒါကကြောင်းကြောင်းပြီးတော့ meeting group ကျွန်မဗျာကြောင်းနဲ့ meeting group ဟုတ်ကဲ့တို့သာလို့တော့သန္တာကရကျွန်မတို့လည်းအိမ်မှာလည်းဣတံကိုပါနော်ကျွန်မအိမ်မှာတို့ဒီပဲဣတံကိုခိုးကား ဟုတ်ကလားဗျရေခံကြီးကဟောဒီမှာလည်းရေခံမယ်ကိုမှလည်းရေခံမယ်ခင်ဗျမှန်ပါဗျာဒီမှာကြတော့ဣမန်တော့မှာနော်ပုံကြတော့ဣတန်တော့မှာနော်မှန်ပါဗျာအေးဒီတော့အင်္ဂါမှာတော့ခင်ဗျဒီမှာရှိတယ်ကိုမှလည်းရှိတာပဲလက်မှန်လည်းဣတန်တော့မှာပဲဟုတ်ကလားဗျာဟုတ်ပါဘူးဒီဂျိုးကန်းတစ်ခုပဲဒီနာကျမဟုတ်ကလားဗျာမှန်ပါဗျာအဲ့ဒါလေးကိုတို့ခုပါတော့ဗျာဟိုဝစီနှုတ်နဲ့ လူသိချင်ကြကြည့်ဖို့လိုအပ်ပါသေးတယ်။ဒါပေမဲ့အဲ့ဒါလေးကိုတို့လိုက်ပူကြအောင်လို့ရနော်။မှန်ပါဗျာ။ကဲလိုက်တို့။ပန်ဒီပန်ဒီသံဃာဘုရားဘုရားဘုရားဘုရားယနာသနေဝနာသကိတ္တိရာယကိတ္တိရာယဣမံဣမံဝိဟာရံဝိဟာရံသံဃာသံဃာ မတိမသံဃာပသံဃာပတိမတိမသံဃာပသံဃာပတိမတိမတခါမိတိဘုဒ္ဓကသန္တာကရနော်မမသန္တာကရတိမသန္တာကရမိတိဘုဒ္ဓကိုမိတိဘုဒ္ဓကိုသံဃာပသံဃာပတိမတိမသံဃာပသံဃာပတိမတိမသံဃာပသံဃာပတိမဒီခံကြတော့ခါတန်လို့ပါပြီးတော့ပေါ့ခရဏနာတော့တာ ဟုတ်ကဲ့အဲ့တော့ဒီမှာခါတန်ဆိုရင်ဒီကံပြောတာနော်ဒီမှာကိုကြီးကဟုတ်ကဲ့ဤမခါတံဤမခါတံဤဤကံကိုဤဤကံကိုတံခါတံတံခါတံဒီမဤခါတံခါတံတံခါတံတံခါတံဒီမဒီမတံခါတံတံခါတံဒီမဒီမတံခါတံတံခါတံဒီမဒီမကျောင်းထဲမှာဝိသကုတိရှိရနော်မှန်ပါဗျာဒါလည်းသူနော် ပုဂ္ဂလာဗျမှန်ပါဗျာဣမံဣမံဝိသကုတိဝိသကုတိသံဃာပသံဃာပဣမဣမသံဃာပသံဃာပဣမဣမသံဃာပသံဃာပဣမဣမကဲဒီပြချမယ်ဒီသကုတိသာရကာတာကမတော်မောယွာမာနေထိုင်ကြသောကလေးမာနေထိုင်ကြသောဇီးကုန်းမာနေထိုင်ကြသောဒါရကာဒါကမပေါင်းလို့သာ သံတရာ၌ကြုံတွေ့နေရသောဝိတုခကိုသိရပါယနေ့ကြုံတွေ့နေရသောဝိတုခကိုသိရပေါင်းလို့မှသုံးရောက်ရဘုရားတပိတော်တပိတော်မတွေကိုယ်တိုင်နိဗ္ဗာန်ကိုမြင်မြင်ကုသဆုံးလာပြီဝိတေဤမဟာမံတော်ကြီးအတွေ့၌ဤမဟာမံကြောင့်တော်ဤအပြုတ်လို့ကြောင်းတော်ဤမိတိကိုညာဤရေကံညာဤဝိသကုတိညာဤရေကျုကံညာကို သံဃာတော်အကြည့်ဘူး၍သက်ခဒုတံပါဘူးဤအရှင်ဘုရားအရှင်ကောင်းကာတာခါမှာများမုံရွာကလေးကြီးကုန်းမှာရှိသောသာခါမှာသာခါမှာပေါင်းတို့ကယနေ့ယခုလူတန်းရသောလူတန်းထသောဤကြောင်းတော်ဤမိတင်ကိုတော်ရာလာခြင်းများပေါင်းတို့ကြွားတော်လူခံမှုကပါဘူး အရာလေးမျက်နှာမှာရှိကြကုန်သောနာသံပသာဝကံဒုက္ခပါခန္ဓာတော်ခြေပေါင်းစီရာအဖြစ်ပေါင်းလို့ဒီကြွားရောလူခံတော်မူကြပါဘုရားအရာလေးမျက်နှာမှာရှိကြကုန်သောသမုဒိဝေဝိဖြီရှင်ပေါင်းလို့ဒီကြွားရောလူခံတော်မူကြပါဘုရားအလူခံတော်မူကြပြီလေကိုနှစ်ဖြစ်ဖြစ်ကိုနှစ်ဖတ်တဲ့ဒီတော့ သင်္ဃစသည်တို့သည်ဖြစ်ပြီးထိကလည်းရဲ့မပင်မပန်းချမ်းသာစွာတရင်သုံးလာတော်မူကြပါဘုရားတို့ဆရာ။အရှင်မြတ်ဘုရားဆရာတပည့်တော်တို့ဤကဲ့သို့ဤတိပုဂ္ဂိုလ်ဤတိကြောင့်ဤအတိမမှုအတိမမှုပါပဲနဲ့တန်ကြီးကဒါနဖြစ်ဖြစ်စေရနာ ၌လောဘဒေါကခြေနောက်ခြံရခြင်းများကိုကျင်းကျစွာထား၍ဤတမ်းများသောဤကောင်းမှုကုသိုလ်ဟာပြေနာပြီဘုရားတပည့်ပါလို့မျက်မှောက်ပြုမျက်မြင်ပူတွေ့ပြုနိုင်ရပါလို့ဤရှင်နာတို့ဘုရားအရှင်မြတ်ဘုရားဤကောင်းမှုကုသိုလ်ပုံပါကကိုဘုရားတပည့်တော်တို့ဤသမီးအခွာအဖို့အပွား ရှင်မျိုးညာဤနေရာမှရောက်လာကြကုန်သောလူပရိသတ်နတ်ပရိသတ်ဓမ္မပရိသတ်ညာပရိသတ်ပေါင်းအားအထူးအားဖြင့်ဤကြကုန်သောဒုက္ခိတသတ္တဝါပေါင်းလူပုလောကလူဓမ္မနှင့်ဤကြကုန်သောဝိညာဉ်ဒုက္ခိတဒုက္ခိတသတ္တဝါပေါင်းနတ်ဓမ္မလောကတို့၌ဤကြကုန်သောဝိညာဉ်ဒုက္ခိတဒုက္ခိတသတ္တဝါပေါင်းတို့သည်အဝိမဖြစ်သည် အနီးမှဖြစ်ပြီးဘုရားတပည့်တော်တပည့်တော်မတို့ဖတ်သူထမ်းရကုသူတို့ကိုကြားကြတာအမျှဝေတာကိုဝမ်းမြောက်ဝမ်းသာပြီးဒီအမျှဝေတာကိုငါတို့ကိုအကြောင်းပြုပြီးငါတို့ကိုအာရုံပြုပြီးဝေသောအမျှပြီးတကားပြု၍ဝမ်းမြောက်ဝမ်းသာပြီးသာဓုအနုမောဒနာခေါ်ဆိုနိုင်ကြပါသည်သာဓုအနုမောဒနာခေါ်ဆိုနိုင်ရသဖြင့်ချမ်းသာသေးပေါင်းဖြည်းဖြည်းဆိုကြပြီး ဆင်းရဲခြင်းပေါ်မှာလွတ်မြောက်ကြပါစေ။အရှင်မြတ်ဗျာဘုရားတပည့်တော်တပည့်တော်မတို့ကျွေးဖို့မရှိသောလူတာတာလူတာတာမမိသားစုအပေါင်းရန်ကုန်မှာရှိသောအလူတာတာလူတာတာမမိသားစုအပေါင်းဘုံရွာတလီဒီကုံအစရှိသောအခြားဌာနတို့နဲ့ကြည်ကြပုံတော့ဒါလည်းခါပါကမှာအပေါင်းတို့ဒီဘုရားတပည့်တော်တပည့်တော်မတို့ဤ တက်ဒီအရာ၌ဒီလာရလာပါစေတာအရှင်မြတ်တို့ဗျာဆေရနာဝိသဘုရားဘုရားဘုရားဘုရား